အစီအစဉ်ပါရှိတော့မပြောဘူးနဲ့အစီအစဉ်မရှိဘူးလားကဲဒါပဲထပ်ပြီးတော့ဒီလိုက်ယူလိုက်သေးတယ်ပေါ့နော် ရှိရတောင်းတအပ်သောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေသုအံပတိ ရှင်ဘုရားအတိအတိသောတပည့်တော်သည်ဘုရားတရားသံဃာကိုယ်ကိုယ်ရာသုံးပါးနဲ့တကွညစာရှောင်ခြင်းမိထုံရှောင်ခြင်းဆက်ရှိသောအင်္ဂါရှိရနှင့်ပြည့်စုံသော ကုသိုလ်သီလကိုသုံးကြိမ်တိုင်တိုင်းတောင်းခံပါ၏တပည့်တော်အားသနာဆောင်လျှောက်ချီးမြှောက်သောအားဖြင့်ချစ်ပါဥပုသ်သီလခံယူဆောက်တည်နည်းပြေပါရှင်ဗျာယမောဒာမိတောရိထ ဘုန်းကြီးဆိုတဲ့အဖြတ်ဒုက္ခသတိထားဆိုပါလို့နမောတတဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ อืมကောင်းပါတယ်နောက်လည်းပဲအဲ့လိုနမောခက်ရှိရှိလေးဆိုပြီးတော့တတ္တနဲ့နမောတတ္တနဲ့မတွဲပဲနဲ့တတ္တနဲ့ဘဂဝါတော်တွဲဆိုတာသဘာဝကျပါတယ်ဒါကဂုံတော်နှစ်ပါးနဲ့မြတ်စွာဘုရားကိုဥတိုက်တာပါရှိခိုးတာပါရှေ့ကြဆုံးဘုရားရှိခိုးရှေ့ကတကူကြီးနတ်တွေပြမာတွေလူတွေ အလွာမျိုးမျိုးပုဂ္ဂိုလ်တွေအဲ့ဒါနဲ့ပဲရှိခိုးတာပဲဖြည့်ကြဆုံးဖြတ်ရှိခိုးတာပဲဆိုတော့ဗောလေအဲ့ဒါမှာဂုံတော်နှစ်ပါးနဲ့အရေးကြီးဆုံးဂုံတော်နှစ်ပါးနဲ့ထည့်ပြီးတော့ရှိခိုးတာတိတ်တဘာဝကြတယ်အဲ့ဒါမြန်မာလိုလိုက်ဆိုကြတယ်ဗောလေစိတ်ညစ်ကြေတို့မှစိတ်ညစ်ကြေတို့မှလုံးဝကိဝေးစိတ်ကြတော်မူ၍ လောကလုံးဤပူဇော်ထူးကိုခံယူတော်မူထိုက်ပေသောမြတ်စွာဘုရားတဲ့မြတ်စွာဘုရားလူတွေကဘလောက်ပဲညစ်ပတ်ညစ်ပတ်မြတ်စွာဘုရားမှာတော့လုံးဝတန်ရှင်းနေတာလောဘပြည့်စံတဲ့ကြုံလည်းပဲလောဘမပေါ့အငွေ့သက်ပါမကြံခင်းတော့စိတ်ပြည့်စိတ်ဆိုးမုန်းချုပ်စရာနဲ့ဘလောက်ပဲတွေ့တွေ့ မြတ်စွာဘုရားမှာစိတ်ပြတ်တယ်စိတ်ဆိုးတယ်မုန်းတိတယ်ရက်စက်တယ်ဆိုတာမရှိဘူးဘလောက်ပဲတူဝဇန်နဲ့တွေ့တွေ့မြတ်စွာဘုရားဟာအကုန်လုံးသိကြတယ်မှန်သမျှစိတ်ဆောင်လိုက်လို့ရှိရင်အကုန်လုံးသိတာရှင်းနေတာမြတ်စွာဘုရားမှာအဲဒါကိုရဟတောဆိုတာပေါ့လေရဟတောစိတ်ကြီးကြီးကေဝိစင်ကြတော့မြတ်စွာဘုရားသိကြတယ်မှန်သမျှအကုန်လုံးသိတာတဲ့ ဒီခြေတွေအကုန်လုံးသိတာပဲလားအဲ့ဒါတမတဗုဒ္ဓဆိုတဲ့ဂုဏ်တော်နဲ့ပြပါတယ်ဓမ္မမြန်မာလိုရှိခိုးကြတယ်ပေါ့စိတ်အညီခြေတို့မှစိတ်အညီခြေတို့မှလုံးဝကင်းဝေးစင်ကြယ်တော်မူ၍လုံးဝကင်းဝေးစင်ကြယ်တော်မူ၍တလောကလုံးဤတလောကလုံးဤပူဇော်ထူးကိုပူဇော်ထူးကိုကာယတော်မူထိုက်ပေသောကာယတော် မြတ်စွာဘုရားမြတ်စွာဘုရားအဲ့ဒါမြတ်စွာဘုရားနီးယူပြီးတော့တန်တန်ရှိရှိနေတတ်ထိုင်တတ်တဲ့ပုဂ္ဂိုလ်တွေကသူများကမရှင်းမနှောင်မအကဲ့ရမခံရတာသိကောင်းတဲ့ခုံပဲအဲလူတွေညစ်ပတ်ကြတဲ့အတွက်ဝိကျင်ကကဲ့ရတာအထင်လည်းမသိဘူးအဲ့လိုဖြစ်နေပါလားတိစီယာမှန်သမျှမကြံရအောင်မကြံရအောင်သူတစ်ပါးထံသူတစ်ပါးထံ နီးမခံပဲကိုယ်ပညာအဟုန်စွမ်းဖြင့်စူးစိုက်ရှာဖွေကမင်္ဂစွာသိမြင်တော်မူ၏သောမြတ်စွာဘုရားတတိကုဏတော်ဘာသိအရေးကြီးရငါတို့အများဤအထာကိုရစစ် ဖြစ်တော်မူသောထိုမြတ်စွာဘုရားအားယုတိမြတ်တို့လက်အုပ်မိုး၍သုံးကြိမ်တိုင်တိုင်ရှိခိုးပါ၏အရှင်ဘုရားအဲအဲ့ဒါမှဘုရားရှိခိုးစစ်တာပါဠိရလို့ရှောက်ရွသွားပြီးတော့ဂုံတော်လည်းမရောက်ပဲနဲ့ အဲ့ဒါလိုရှ िख ိုးတဲ့ဟာတွေကတော့ရှ िख ိုးအစ်စ်တောင်ရှ िख ိုးပါလေဘုရားစီတော့စိတ်ရောက်ချင်ရောက်မှာပေါ့ကုံတော်လူတွေဒီပြီးတော့ရှ िख ိုးရတာစိတ်လည်းကြည်လင်တဲ့တတ္တတရားတွေလည်းသိဖြစ်တာအတိညာလည်းပေါ်ရတယ်အမှန်ကောင်းပါလားဟွန်းသို့ဗုဒ္ဓတဏှာကိစ္စမင်းဗုဒ္ဓဗုဒ္ဓတဏှာကိစ္စ ကျေးဇူးကိုအပြည့်ဝပေးတော်မူသောမြတ်စွာဘုရားကိုကိုယ်ကိုယ်ရာဟုသုံးကြိမ်တိုင်တိုင်ဤဝေစိကဤမှန်ပါ၏လူအစဉ်တန်းကိုမြင့်တင်ပေးသောတရားတော်ကိုကိုယ်ကိုယ်ရာဟု သုံးကြိမ်တိုင်တိုင်မိဝဲစိကတိမပါ၏အရိယနဝဝံသံဃာတော်ကိုကိုဝေယဟုသုံးကြိမ်တိုင်တိုင်မိဝဲစိကတိမပါ၏တရဏကမဏပရိပုံနံ စုပဏတိပါဒသူသက်သက်ချင်းမှရှောင်ကျင်ပါ၏သူသက်သက်ချင်းမှရှောင်ကျင်ပါ၏သူစာခွေခြင်းမှရှောင်ကျင်ပါ၏သူစာ မြတ်သောမေထုံမှုမှရှောင်ကျင်ပါ၏မမြတ်သောမေထုံမှုမှရှောင်ကျင်ပါ၏မဟုတ်မမလိန်ညာပြောဆိုခြင်းမှရှောင်ကျင်ပါ၏လိန်ညာပြောဆိုခြင်းမှရှောင်ကျင်ပါ၏သူရမေရယသူရမေရယသစ္စာပမာဒခန္ဓာဝေဒနာ တန်ရှင်းရင်ကျေးစွာနေထိုင်ရေး၌ပြက်ကွက်လေဟင်းပု္ပ္ပာကြီးအကြောင်းဖြစ်သောမူရဲ့စေဝါကိုတောက်ရှူခြင်းမှရှောင်ခြင်းပါ၏ကုကလဘောဇနာကုကလဘောဇနာဝိရမိစိတ်တာပဲ လေမွန်းလွဲအခါလေမွန်းလွဲအခါသဝေသောဖေတို့ကိုသဝေသောဖေတို့ကိုသတ်သောခြင်းမှရှောင်ကြပါ၏သတ်သောခြင်းမှရှောင်ကြပါ၏နစ္စဂိတနစ္စဂိတဝါရိတဝိစုတာ ကဆိုတိမုတ်ချင်းခေါ်အပျော်ပါလိုက်စားခြင်းအလှပြင်းခြင်းမှရှောင်ကျင်ပါ၏မြင်သောနေရာခန္ဓာဆံပြသောခန္ဓာဆံပြ အိယာနေရာတို့၌အိယာနေရာတို့၌နေထိုင်ခြင်းမှရှောင်ကြပါ၏နေထိုင်ခြင်းမှရှောင်ကြပါ၏ဣဒံမေတိလံဣဒံမေတိလံဘုန်းကြီးဆိုတာတော့ဓမ္မဲဆိုပါတယ်ဓမ္မဆိုပါဘူးဣဒံမေတိလံဣဒံမေတိလံမေဃဖလညာနတမေဃဖလညာနတပစ္စယောပစ္စယောဟောတုဟောတုကျွန်ုပ်ဤကျွန်ုပ် ဤတိလသည်မညာဖုန်ညာအားကျေစုပြုသောကျောင်းထောက်ပံ့ဖြစ်ပါစေပမဒေနသမ္မဒေနမဒေနမမင်းမလျော့မပေါ့မဆမပြက်ကွက်မလိဟင်းသောအပမရတတိတရားဖြင့်တမ္ပါဒေထမိမိတို့အကျင့်သိက္ခာဝါဝပြီးပြည့်စုံအောင်အထောက်ကြပါလေ။ တချပပြးတောဘာသာပြနလအောငလားဆရာတောပြနစခြငးပြနမာနငငသားများလား9မနစ hm? like to explain in brief for the foreigners what we have chanted just now we are observing the uh, eight precepts and as we all know what are the contents in the eight precepts and also, we have been chanting that by refraining from all these uh, things like uh, beautifying yourself, playing music, and eating after the noon, and using luxurious things and all, all these we are we have says that we refrain from all these things, and that is called as eight precepts. And in the end, Sarah says that by observing these eight precepts, May all these credit accrued for us to attain Megha and Palanyana, to release from this cycle of suffering. Myanmar တိုင်းဘွားမြို့နယ်စုရပါလိလောကီပညာလောက် အလုံးလုံးလုံးဇီဝရေးဖြစ်ထုံးတာလောက်တယ်ရက်မနေပဲနဲ့ဘုလိုစိတ်ဓာတ်ဖို့ရုပ်တိမှတိုးစီနိုင်တဲ့အရှင်းမြင့်တဲ့တရားတွေလိုလားတဲ့စိတ်ကနမျက်နုံတို့လိုလားတဲ့သဘောလေးတွေပြတာတွေ့ရတော့ဘုရားတို့ဝန်တာပါတယ်ဘုရားတို့လည်းပဲတရားနဲ့အကူအညီပေးဖို့ရာအတွက်ဒီကိုယ်လေးကိုအစင်သိရှိပါတယ် လူလာတဲ့ပုံကိုယ်တွေကိုသူတို့လူချင်းနဲ့ပြည်ချင်းပေါ့လေပေးခွေရတာဟာပေးသူလည်းပဲဝန်တာခံရသူဟာလည်းပဲမိမိတို့မြန်နိုးတဲ့ဟာရပြီဆိုလို့ရှိရင်တစ်ဖက်အကျိုးရှိတာပါပဲဒါတော့ဒီစကားပွဲမှာတစ်ဖက်အကျိုးရှိလိမ့်မယ်လို့ညွှန်လင့်ထားပါတယ် Zara is explaining that most of the Burmese people who were, all of us were out of our country from Burma, then we are, we are quite happy to have a easy life in here and we have observed all these uh, Lokiya Binya means mundane education. By attaining all this mundane education, our life is quite easy for us to live. And as we all have shown to our teachers that we have cherished and we always adored all these Dhamma which will bring beneficial for us. By seeing that, Sarah says he is also happy to see that all of us are cherished in taking the advice and to practice the Dhamma. That's why Sarah also uh, is happy because whenever one is giving a thing, then if the recipient is also cherished that uh, present, then both the donor as well the recipient, there are bilateral benefits for the two parties. So by saying that Sierra is happy to give the Dhamma uh, present to us ဗဒဓဓမမသဃာဆတောကယကယရ ဘုရားမြတ်စွာတော့ပရိနိဗ္ဗာန်ဆံသွားတော့တက်တော်ထေရှားဘုရားတော့မကူရတော့ဘူးပေါ့ဘုရားရဲ့ကိုယ်စားရုပ်ပွားတော်တွေပေါ့လေအဲ့ဒါတွေဖူးနေရတာရုပ်ပွားတော်တက်တက်ဖူးရတာကတော့ဒီလောက်ကုသိုလ်များများမရပါဘူးပုံတော်ထဲမှာဂုံတော်တွေထည့်သွင်းပြီးတော့ရှိခိုးလို့ရှိရင်တော့ကုသိုလ်တွေတော်တော်လေးရနိုင်ပါတယ် တိတော်မြတ်စွာဘုရားကြိုက်တာတော့တရားကိုလိုလားတာတိတော်မြတ်စွာဘုရားအကြိုက်ပါလားတရားဆိုတာကပါဠိလိုဓမ္မပေါ့လေမြန်မာလိုတော့တရားလို့ခေါ်လိုက်ပါတယ်ဒီထဲမှာငုံနေတဲ့အတိတ်ပဲကညွန်းတဲ့အတိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်ကို ကြည့်ဆောင်တဲ့ပုဂ္ဂိုလ်ကိုအောက်တမ်းကြရအောင်လို့ဆောင်မထားသောသဘောလို့ဒီလိုရပါတယ်ဆောင်မထားတယ်ဆိုရင်အောက်မကြဘူးဆောက်ရှောက်တယ်ကာကွယ်တယ်ပေါ့ဒီလိုအဓိပ္ပာယ်ရပါတယ်ဆောက်ရှောက်ကာကွယ်ထားတဲ့ဆိုရင်အောက်တမ်းကြရအောင်အဲ့လိုအဓိပ္ပာယ်ရှိပါတယ် ဘယ်ပုဂ္ဂိုလ်ကိုတော့ဆိုတော့ကျင့်သုံးတဲ့ပုဂ္ဂိုလ်ကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုဓမ္မကိုကျင့်ဆောင်တဲ့ပုဂ္ဂိုလ်ဓမ္မနာကြရုံနေမဟုတ်ဘူးဓမ္မစာအုပ်ကိုဖတ်ရုံမဟုတ်ဘူးဆွေးနွေးရုံမဟုတ်ဘူးဓမ္မကျင့်ဆောင်တဲ့ပုဂ္ဂိုလ်တဲ့ကျင့်ဆောင်တာကရမ်းမှန်ပြီးတော့ကျင့်ဆောင်တာလားဆိုတော့မဟုတ်ဘူး မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းနီလန်းကြကျင့်ဤမှနေသိပြီးတော့လက်တွေ့ကြကြကျင့်ဆောင်သူကိုတဲ့လို့ဆိုထားပါတယ်တရားရဲ့မတည်ရင်စိတ်တမ်းပြအောင်လို့မြင့်တင်မခံရဘူးဆိုလို့ရှိရင်တော့တူတူကိုကိုအောက်တိုက်ကြမှာပဲ။ ဘုန်းကြီးတို့လည်းယဟန်ဖြစ်ပြီးတော့မြတ်စွာဘုရားဆုံးဆုံးမတဲ့တိုင်မလိုက်နိုင်လို့ရှိရင်ယဟန်အရှင်တန်နေမှာပဲလူတွေလည်းပဲဘလောက်ပဲတတ်ပညာပွေဒီပါရရထားတဲ့ပုဂ္ဂိုလ်ပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့မြတ်စွာဘုရားဥချယုံများချပြီးတော့စကားနားမလို့လို့ရှိရင်လူတွေလည်းပဲအရှင်တန်မမြတ်ပါဘူး ပစ္စည်းမချမ်းသာမြညာမတတ်ပြင်မယ်လို့သိသလောက်လေးဘုရားရဲ့ဂုဏ်တော်ကိုထိုက်တန်သူများသိပြီးတော့နိလန့်ကျကျင့်သုံးတဲ့ပုဂ္ဂိုလ်ကိုညွန်တဲ့တိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်ကိုတရားကအောက်တမ်းကြရအောင်လို့စောင့်မထားတယ်ကာကွယ်ထားတယ်ဆိုတော့တရားရဲ့ဂုဏ်တော်ကိုသိပြီးတော့တရားလေးစားမြတ်လို့တဲ့သဘောရှိလို့ရှိရင် ရှင်မိုးစရာတွေမှာပါသွားပါတယ်သူလည်းပဲဒီလာပြီးတော့တရားထုတ်ကြတာတွေတရားနာကြတာတွေဟာတရားမြတ်လို့သူများလို့အတိမပြုရမှာပါပဲ် As Sierra have explained, we all take refuge in Buddha, Dhamma, and Sangha. So as for the Lord Buddha, who have already reached to Nibbana, so for the present time, Buddha is not alive. But on behalf of Buddha's, uh, on behalf of Buddha, there were numerous statues were made instead of Buddha. So if we take refuge to the Buddha, Dhamma and Sangha, then by bowing to the Buddha statue, then our kusala or merits is not that much. But if we want to get more of the benefits or the merits is, we must, we must appreciate with virtues of the Buddha, which should implied on the statue of the Buddha. So in that way, that is what Lord Buddha appreciate? Buddha appreciate only to those who abide to the Dhamma. Dhamma means those that were expounded by the Buddha. And if we are abiding to these Dhamma, then if we keep or keep or we abide to all these Dhamma, then that will Dhamma will uplift that person. Because you abide to the Dhamma, you become a good person. So you are uplifted and because of the Dhamma look after you, you are protected. So whomsoever that individual is, if we do abide to the Dhamma, then we were we are becoming an uplifted person. But by listening to the Dhamma talk or reading the Dhamma books or listening to the CD, but if we fail to abide all these Dhamma within ourselves, then we are not so as a good person which is appreciated by the Lord Buddha. So as if we abide to all these Dhamma within ourselves, and to practice so is we, we shouldn't do by ourselves. We need to abide accordingly and systematically with nearby real teachers. So Sarah says, not only the lay people, even the <clears throat> monks, the monks who are not following the principles of the monk's rules, then that monk is also not a good monk. Same, in, same it goes to the lay people. However, you are an educated person, however, you are a rich person, but if you don't abide to this Dhamma within yourself, then you cannot uplift yourself as a good human being. So, although you may be a rich person, but if you don't abide to this Dhamma, then you are not uplifted as a good human being. That's why we need to practice uh, systematically and properly. So Sarah says, the people now the, in the audience who are abiding to the Dhamma rules, and Sarah says, you are in the category of praiseworthy people. Buddha Mitzvavya Hoja Thare Jitanari Rema Hoyun Jeti Rema Prabhupada Tuk Dhamma Vya Thare Dhamma Kamo Bhavan Hoti Rema တတိယအကျင့်တရားလူလာသောပုဂ္ဂိုလ်ဟာ ရှင်ရဟန်းပဲဖြစ်ဖြစ်အမျိုးသားမျိုးသမီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်လူလတ်ပဲဖြစ်ဖြစ်လူကြီးပဲဖြစ်လူဝဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုဘယ်ဘာသာဝင်မဆိုတရားလိုလားတဲ့ပုဂ္ဂိုလ်ဟာတဲ့ကျင့်ဒီမှန်တွေကိုလည်းပဲသိကျင်တဲ့လိုလားတဲ့ဆန္ဒကျင့်ဒီမှန်ကြည့်ပြီးတော့ အညံ့သားတွေကိုဖယ်ရှားလို့တယ်အောက်တန်းသားတွေကိုဖယ်ရှားလို့တယ်ထက်တန်းသားဖြစ်လို့တယ်အဲ့လိုဆန္ဒရှိတဲ့ပုဂ္ဂိုလ်ပေါ့လေဒါဓမ္မကာမခေါ်ပါတယ်ဘယ်လိုအောက်တန်းသားကလွတ်အောင်ဘယ်လိုထက်တန်းသားရောက်သွားအောင်လို့ဘဝထက်တန်းသားရောက်အောင်လို့ပြုလုပ်ရတယ်ဆိုတာပေါ့ဒီနည်းတွေ ကြားနာလေ့လာတာလည်းရှိတယ်ဆွေးနွေးလေ့လာတာလည်းရှိတယ်စာအုပ်ဖတ်ပြီးတော့လေ့လာတာလည်းရှိတယ်လေ့လာတာတွေအများကြီးပါဗျာအဲ့ဒါလိုလားသူခေါ်တဲ့ဓမ္မကာမအတိတရားကိုလိုလားသူတဲ့အတိတရားကပြတဲ့အတိုင်းပေါ့လေအောက်တမ်းကြရအောင်လို့ဓမ္မလမ်းကြောင်းအမှန်တိုင်းကျင့်သူတဲ့ဖြောက်ပြောက်သွားသူပေါ့လေ အဲ့ဒါကိုပါဠိလိုဓမ္မကာမအတိတရားအကျင့်တရားလိုလားသောပုဂ္ဂိုလ်သည်တဲ့လိုလားသောပုဂ္ဂိုလ်ဟာတဲ့ဘဝဟောတိတိုးပွားသည်ကြီးထွားသည်မြင့်မြတ်သည်မြင့်မြတ်သူဖြစ်ပါれတုတက်ကြီးဝမြင့်မြတ်သူဖြစ်နိုင်ပါれအဲ့လိုဆိုထားပါတယ် ပြောဒီစကားကိုပြောပြန်ပြန်လိုက်လို့ရှိရင်တော့တရားနာကြားလို့တဲ့ဆန္ဒမရှိတရားစာအုပ်လည်းဖတ်လို့တဲ့ဆန္ဒမရှိတရားဆွေးလို့တဲ့ဆန္ဒပဲမရှိလောကီလူမှုသစ္စာနဲ့ပဲအချိန်ကုန်ပြီးတော့သွားတဲ့ပုဂ္ဂိုလ်ဆိုရင်တော့တရားကိုတမင်တက်တက်မုန်းတာမဟုတ်ပေမဲ့လို့တရားပြစ်ပယ်ထားသူ မုံသူရှင်းနဲ့မှပါသွားပါတယ်တတိတရားကျင့်တရားမလေ့လာပဲနဲ့ပေါ့ဒီကျင့်သုံးပဲနဲ့မုံထားသောပုဂ္ဂိုလ်ဒီမုံသောပုဂ္ဂိုလ်ဒီပရဘောဆုံးရှုံးနေနာတတ်ပါသည်တဲ့မြတ်စွာဘုရားဒီတကယ်ဟောထားပါတယ်ဒီတန်လေးတွေကြားလို့ရှိရင်အောက်တမ်းမကျလို့တဲ့ပုဂ္ဂိုလ်တွေဟာမိမိဘဝကိုဘယ်လို အောက်တမ်းမကြရအောင်ရှုံနေတာလေးရှောင်ရမယ်ရှုံနေတာလေးဘာလေးဆောက်ရမယ်ဆိုတာပေါ့လေဒါလေးတိလို့တဲ့ဆန္ဒတွေဖြစ်လာတာပါပဲအဲမြတ်စွာဘုရားအဲ့ဒီမှာခွဲပြီးတော့ဓမ္မဆိုတာဒါဆိုရဟိဒါဆိုတာဟိဆိုတာဒီချက်သာနတ်တော်မှာနတ်တော်ပြီးတော့ကျင့်သုံးမှာဆိုတာပေါ့လေမြတ်စွာဘုရားတိုက်တွန်းပါတယ် Tiara is explaining in Buddha's Desana or the teaching, Dhamma Kamo Bhavahoti. That means not only we should have the knowledge, we also need to have a good conduct. So uh, even the monks too, they have to abide to the monk's principle. Whether we are the lay person, you are a man or a woman or a children, or whatever the religion you belong to, as long as you abide to this law of nature, then you, you, you are uplifting yourself as a good person. But the method must be right. If the method is right and if you abide to this Dhamma, then you won't become a lower kind or lower class or inferior kind of people in this world. If you have abandoned the qualities that will make you inferior, then what will happen? You will become a high esteem or high standard people. High standard with the measurement of the Dhamma, not with the worldly measurement. So just by listening or just by observing or reading the books, but if we lack Dhamma knowledge, then it is not enough to become a good person. So to become a good person, we must abide to the Dhamma as well. That means we are going straight forward and straight forth by observing the Dhamma with the good conduct as well with the knowledge. So if you are having these two qualities, then not only you flourish yourself as a high esteemed human being, but you make yourself become a noble person. So Sarah expressed that just by listening to the Dhamma, by reading the books, and we are always busy with all the worldly walks, but we have lack in the Dhamma practice within ourselves, then it becomes a loss for that person. So that's why Sarah stressed that it is important for us, if we don't want to lose the good chance in this life, we must endow with the knowledge as well with the good conduct. So if we have the good conduct and the knowledge, then you don't become a lower or inferior kind of person. So that's why you will avoid whatever you needed to avoid and you will abide or you will do what you should do. So as that's why when it comes to the Dhamma terms, then whatever we needed to do, we have to do. Whatever we have to avoid, we need to avoid. So in that way, we will be uplifting ourselves with the conduct and the knowledge. တရားနာနေတော့မှတရားနာပြီးတတ်တယ်ဓာတ်ပုံလေးနဲ့မှတ်တမ်းတင်လာတော့မကောင်းပါဘူးတရားမလေးစားရရောက်ပါတယ်လက်ကြိုက်ဖုံးနေရှိလို့ရှိရင်ခဏပိတ်ထားပြီးတော့

paying attention and we don't have respect to the Dhamma. So Sarah says, this is, we are paying attention more to the materiality. But now is the time for us to pay more attention to the Dhamma. အခုဓမ္မဓမ္မနိလန်းစကျေသုံးတဲ့ပုဂ္ဂိုလ်ကိုအောက်တန်းပြချရအောင်လို့ဆွဲမှတင်ပေးတဲ့ဆွဲတတိရှိတဲ့သဘောကိုဓမ္မလို့ဆိုထားတာပါအဲဒါကို အဲ့ဒီပုံမှာအတိတရားအတိတရားနဲ့အကျင့်တရားရအောင်လို့နာယူမှတ်သားတဲ့အခါမှာအဲ့ဒါကိုဦးစားမပေးဘဲနဲ့ယုတ်ထုမတန်းကိုဦးစားပေးလိုက်လို့ရှိရင်ခွေးတို့ပြောဆိုတိုက်တွန်းတဲ့ဟာတွေဟာအလကားဖြစ်သွားပါပြီဒီလိုလာရကျိုးနောက်ရုပ်ထုဥစားမပြေးကြပါနဲ့ခုနကင်မရာကြီးမြောက်ပြီးတော့မတန်းတင်တာတွေတွေ့ရတာ သူများလည်းနှောက်ချက်ဖြစ်တယ်ကိုယ်လည်းပဲတရားမလုံလောက်ရရောက်တယ်မလုံလောက်သူဖြစ်တယ်ရောက်တယ် Sarah has seen somebody taking the photograph with the camera. So if you are paying attention to the materiality, then that is not, uh, you are not abiding to the Dhamma. So if we want to abide, if we want to abide to the Dhamma, to have a good conduct as well to attain the knowledges, then Sarah is explaining and encouraging us to abide to the Dhamma. If we do that, then that is we are uh, as if somebody is showing that you are not abiding to the Dhamma, as well it becomes a disturbance to the others as well. ဘုရားလက်ထက်တော်ကာလကမြတ်စွာဘုရားသူတည်ပြီးသားတရားတွေဟောတာပဲ။ ကျင့်နာသနာပြီးတော့ဟောတယ်မသိသေးတဲ့တရားမြတ်စွာဘုရားမဟောဘူးကိုယ်တိုင်အမှန်တရားတွေသိပြီးမှတတ္တဝါတွေကိုလည်းအမှန်တရားသိဖို့ရမတရားကိုခေါ်တယ်ခေါ်တဲ့နေရာမှာစိတ်ထားကတရားမှမသိရလို့ရှိရင်မတရားတွေလည်းပြီးတော့ရှေးတုကမရောက်စေခြင်းဘူးအမှန်ကြီးမားတဲ့ကျင့်နာမှုပေါ်လေးဖြစ်တယ် တရားမတည်ပဲနဲ့လည်းမြတ်စွာဘုရားမဟုတ်တရားလည်းတည်ရကျင့်ထားတာပေါ့တရားတည်ုံသာတည်ပြီးတော့ကျင့်တတ်မှုရှိလည်းမဟုတ်ပြဘူးကျင့်တတ်မှုသာရှိပြီးတော့မိမိတရားမတည်ဘူးဆိုလည်းရှိရင်လည်းသူများဟောတာအောင်ကြအောင်ကြမဖြစ်ဘူးအဲတော့ဘုရားတို့မြတ်စွာဘုရားဟာမတရားတွေကိုလည်းပဲတည်ထားတယ်တတ္တဝါတွေကိုလည်းအမှန်သိပြီးတော့ဆင်းရဲဒုက္ခမရောက်စေချင်ဘူး ကျင်နာသနာတဲ့အဲ့ဒီနှစ်ချက်ကြိုက်ပြီးတော့ဟောတာပါဘုရားတို့လည်းပဲမြတ်စွာဘုရားနဲ့ထပ်တူထမ်းမြမဟုတ်ပေမဲ့လို့အမှန်တရားတွေကိုအတိုင်းအတာနဲ့ကိုသိစေချင်ပါတယ်မတရားမသိဘူးဆိုလို့ရှိရင်လမ်းမတွေလျှောက်လို့ရှိရင်ဒုက္ခတွေမရောက်စေချင်ပါဘူးမြတ်စွာဘုရားတရားဟောတဲ့အခါမှာမြတ်စွာဘုရားထားရှိတဲ့စိတ်ထားကလေးတွေ အာယုပြုပြီးတော့ဘုန်းကြီးတို့ဟောနေတာပါအဲ့ဒါသတိပြုပေါ့မြတ်စွာဘုရားတီးပြီးမှဟောတာမတီးဘဲနဲ့မဟောဘူးမြတ်စွာဘုရားကိုယ်ရည်ရည်ကြီးပြီးမှတရားဟောတယ်ကိုယ်ရည်မရည်ကြီးသေးဘဲနဲ့တရားမဟောဘူးအဲ့ဒါလေးပေါ့အဲ့ဒါလိုမြတ်စွာဘုရားကိုယ်ကိုရတာပါအဲ့ဒီလိုမြတ်စွာဘုရားရဲ့တရားတော်ကြီးကြားနာရတာပါကြားနာလို့နားထားတဲ့အတိုင်းကိုယ်จิตလုံးလို့ရှိရင်ကိုယ်တိုင်းနာနဲ့ကိုယ်သိသိမြတ်တွေတည်သွားမယ် ကိုတိုက်တာနဲ့ကိုဘောဆစ်ကပါလာရဲ့လောဘဒေါသမောဟအရိုက်နေလည်းပဲတဖြည်းဖြည်းရော့ပြီးတော့ရင်ကျေးသွားနိုင်ပါတယ်အဲ့လိုယူချက်နဲ့ဘုန်းကြီးတို့ဟောတာပါပြိတ္တကြားထဲမှာဒီကမလာကြီးကံပြီးတော့ရိုက်တာကတော့ခုနတရားနဲ့ဖြီလာဖြစ်ပါတယ် Sarah explains that when Buddha expounded the Dhamma, Buddha have had enormous compassion to all the beings. And not only that, he himself did practice, and whatever he has known through his omniscient mind, he has come to know all the Dhamma by his own practice. So because of his, based on his enormous compassion, plus his own knowledge through his own personal experience based on these two qualities because of Buddha didn't want all the beings to suffer, but to alleviate from all the suffering, Buddha have expounded the Dhamma. That is based on the enormous compassion as well with his own personal experience. So Sarah explained that in accordance with your own length or with your quality, if you practice, then you will come to know the Dhamma nature. Same as goes to the teachers as well. Then Sarah explained that in accordance with Buddha's appreciation, we must Buddha have known the Dhamma by his own experience. He himself obtained and he himself became a Lord Buddha. So with these two qualities, Buddha expounded the Dhamma to for the alleviation of the suffering for all the beings. So when Sarah have seen that while Sarah is giving the Dhamma preaching, if you take the photograph, then that means that you are paying more attention on the materiality but not to the Dhamma and that will make you become a wise person. ဘုရားပြည့်တတ်ကိုမေခွန်းတစ်ခုမေးချင်ပါတယ် ဗုဒ္ဓဓမ္မသံဃာဘုရားတရားသံဃာဆိုတာယေနာ၃ပါးကိုယ်ကိုရာ၃ပါးရှိတယ်အဲ့ဒီ၃မျိုးတွေကဗုဒ္ဓဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကအိန္ဒိယကုသနာယုံမှာပေါ့လေနောက်ဆုံးဘဝဆင်းရဲတွေချုပ်ငြိမ်းသွားပါပြီလူမျိုးပြောလို့ရှိရင်တော့တည်သွားပါပြီ တည်သွားသူဟာရှင်တယ်ဆိုတာမရှိတော့ပါဘူးနဘဝလည်းပဲမြတ်စွာဘုရားလည်းဘဝတည်လည်းမရှိတော့ဘူးအလုံးငြိမ့်သွားပြီဒါပေမဲ့အခုအထိမြတ်စွာဘုရားဟာအသက်ထင်ရှားရှိပါသေးတယ်ဆိုရင်ပိဋကဘယ်လိုထင်မလဲ So Sarah like to give, uh, ask a question to us that as we are taking refuge to Buddha, Dhamma and Sangha, Buddha is the top. So about 2,500 and some 50 years ago, Buddha got enlightenment in India and he has, uh, he went to Mahaparinirvana. If we have to say in layman terms, he reached, he reached to his demise in Kusinara. So, uh, by the law of nature, when one person or a being has died, then there is no resurrection. He won't come back again to this world. And also, Buddha have reached Parinibbana, so there is no more of becoming for the Buddha as well. So Sarah like to ask us that if Buddha is still alive, how do you think or how what is your impression? ဗုဒ္ဓရဲ့ဓမ္မတက်တော်တင်တရားတော်တွေရှိနေပါသေးတယ်ဗျာလောကတဲ့နှစ်ပေါင်း2550ကျော်လောက်ကဒီကုတိနာယုံခေါ်တဲ့အိန္ဒိယကုတိနာယုံနေရာမှာပေါ့မြတ်စွာဘုရားနောက်ဆုံးရှင်နန္ဒအမှုရှိတဲ့သံဃာတွေနောက်ဆုံးမိကြားခဲ့ပါတယ်ရှင်နန္ဒကဘုရားပြိဋိဘံစံတော်မယ်ဆိုတော့ဝင်လဲပြီးတော့ဗောလေတောကတွေဖြစ်တာ သောတာပန်ဆိုတော့သူကဒေါသမမกินသေးဘူးစုပ်နေတဲ့ဒေါသရှိရောငိုသေးတာပဲရှင်နာတော်နှစ်သိမ့်တာအနန္တတဲ့ငါဘုရားပရိနိဗ္ဗာန်စံပြီးပါဝစနခေါ်တဲ့49ပါးဘာလို့ခေါ်ထားတဲ့အရှင်းမြင့်တဲ့တရားတွေတဲ့အဲ့ဒီတရားတွေလည်းမရှိတော့ဘူး မြတ်စွာဘုရားပရိနိဗ္ဗာန်ဆန္ဒနဲ့အဲ့ဒါတွေလည်းမရှိတော့ဘူးလို့ဒီလိုမတွက်နဲ့ရှင်အနန္ဒာတဲ့จิตအနန္ဒာတဲ့ငါဖျား40နဲ့ကောဘာလို့ကရုဏာထားပြီးတော့အတိညာနဲ့ဟောထားတဲ့ဓမ္မဥနည်းတွေဟာအခုအထိအသက်ထင်ရှားရှိနေသေးတယ်အဲ့ဒီစကားလေးအမိတ်ရှိပါတယ် roughly about 2,550 years ago in Kusinara in India, Buddha reached the demise. That means, if we have to put it in layman term, Buddha died. So before his demise, at his near death, his uh, personal assistant, Sri Ananda, who was only a sautapanna stream winner, and because he was very sad Buddha is going to reach to death, so he was, he cried very hard. But to soothe Sri Ananda, Buddha explained to him that, uh, Sri Ananda, although I will reach to great Nibbana, whatever I have expounded for the 45 years of the Dhamma, then those Dhamma are uh, where instead of Buddha, as long as these Dhamma alive, Buddha is alive. So Sarah explained that Dhamma Vinaya

ကြံနေလိုက်မယ်ဓမ္မဆိုတာကကောင်းကျိုးချမ်းသာဖြစ်ဖို့ရာအတွက်ညွှန်ကြားချက်ပေါ့လေကျင့်ဆောင်ထားရမယ်ဓမ္မတွေကောင်းကျိုးချမ်းသာဖြစ်ဖို့ဖြစ်ဖို့ရာအညာစအနေစမဖြစ်ပဲနဲ့ဘဝအစဉ်တန်မြင့်ဖို့ရာဘဝရှင်ရလုံရောက်ဖို့ရာပေါ့လေဟောတာဓမ္မခေါ်တယ် အဲလိုဓမ္မတွေကိုနိလန်းချကျင့်သုံးတဲ့အခါမှာစီးနဲ့ကမ်းနဲ့ကျင့်သုံးတတ်အောင်ဥနိယဆိုရပါလေစီးကမ်းနဲ့သတ်မှတ်ထားခဲ့ပြီးပြီတဲ့ဘဝအစဉ်တန်းမြင့်မြင့်မအောင်လည်းပဲနိလန်းနေပြေးခဲ့ပြီစီးနဲ့ကမ်းနဲ့ကျင့်တတ်အောင်လည်းငါဖျားဟောခဲ့ပြီတဲ့ဒါလိုမိတ်ရှိပါတယ် For 45 years, when Lord Buddha was alive, Buddha have expounded Dhamma and Vinaya. Dhamma means all the teachings that expounded by the Lord Buddha for the benefits of all the beings, as well for the goodnesses of all the beings and to uplift the beings from the suffering and to uplift the beings to become a high esteemed person. And Vinaya means it is the discipline or the principles or the rules so the principle and the rules were laid down, as well the Dhamma or the teaching, which will bring only the beneficial for the, uh, for the beings. That's why Buddha has suits to the, his disciple that he have expounded Dhamma and Vinaya for 45 years. ငါဘုရားကိုယ်တိုင်တိခိတာတို့အားဓမ္မ ဓမ္မကိုလည်းညွှန်ကြားခဲ့ပြီညွှန်ကြားတဲ့ဆိုတာမဟာကရုဏာတော်နဲ့ညွှန်ကြားခဲ့တာပညာတော်ကိုယ်ကိုယ်ဖြာဖြာကိုယ်ကိုယ်ဖြာဖြာလည်းပဲဟောခဲ့ပြီကိုယ်ကိုယ်ဖြာဖြာနားလည်ထားတဲ့ဟာတွေကိုညွှန်တဲ့တိုင်းကျင့်သုံးလို့သင်တို့ရဲ့တဏ္ဍာမှာလည်းပဲဘဝစင်တာမြင့်နေတဲ့ဓမ္မတွေလည်းပဲတည်ရနေပြီတဲ့ ခိုင်ကနေပြီတဲ့အဲ့ဒါယောအနန္တမယဓမ္မောဇဝနိယောဇဒီတိတောပညာတောဆိုတဲ့စကားကပြပါတယ်ကောင်းကျိုးချမ်းသာဖြစ်ဖို့ဓမ္မသင်္ချေတတို့ကိုယ်တိုင်ကျင့်သုံးပြီးပြီရှိနဲ့ကမ်းနဲ့လည်းပဲကျင့်သုံးပြီးကိုယ်ကျင့်တရားတွေပေါ့နော်တောအနန္တမမစ္စေနာ တတ်ထားတယ်အဲ့ဒီတင်တို့ညွှန်ကြားတဲ့အတိုင်းပေါ်လေးကြားနာကြားနာပြီးတော့ကျင့်သုံးတင်တို့ရဲ့တဏ္ဍာမှာဓမ္မတွေဒီအဲ့ဒီတရားဟာဓမ္မဟာတဲ့ငါဖျားကိုယ်တဲ့အခါတင်တို့ရဲ့ညွှန်ကြားသူဆရာဖျားပဲတဲ့ဒီဆိုထားပါတယ်ရုပ်ထုရဲ့တော့ပျောက်သွားပြီပေါ့ဒါကလည်းတတ္တတရားရှိစဉ်ကဟောထားတဲ့ ဓမ္မဝိနည်းရှိသေးတယ်အဲ့ဒါစိတ်သာဒီစိတ်သာလို့အထုတ်နေလို့ရှိရင်ဓမ္မဝိနည်းရှင်တန်လို့ရှိရင်ဘုရားလည်းပဲရှင်တန်နေတာပဲတဲ့အဲ့ဒါတက်တော်နေရှာဘုရားပဲတဲ့ဘုန်းကြီးတို့ဒီခေတ်ပါနေပေါင်း2550ကျော်သွားပါပြီအဲ့ဒီအတွင်းမှာအခုခေတ်ဆိုလို့ရှိရင်တော့ဓမ္မမောင်တိဝိနည်းမှမတိဖြစ်သွားပါပြီ ဘာမှမသိညာမှမသိချို့ဘာလို့မှမသိဘူးဆိုလို့ရှိရင်တော့လူအစင်တန်းနေလဲတော်နေတော့ပါပြီအကျင့်တွေလည်းပဲပြစ်သွားကြပါပြီဘုန်းကြီးတို့ရဟန်းတော်တွေလည်းပါတော့ပါပဲကဘာပြက်တယ်ဆိုတာစာဥရိပါဠိပြက်တာပြောတော့မဟုတ်ဘူးလူသားတွေပြည့်စည်တာကိုကဘာပြက်တယ်ခေါ်ပါတယ်အဲ့တော့ကိုယ်ပိုင်ကဘာလေးတွေမပြည့်ရအောင်ဆိုပြီးတော့ ဘုန်းကြီးတို့လည်းပဲတတ်နိုင်သမျှဘုရားလိုတော်ကြကျေးဇူးရှင်မကြီးဆရာတော်ဘုရားရဲ့ဩဝါဒတော်အတိုင်းပေါ့လေသူတွေလူဖြစ်နဲ့သာသနာတော်ကြီးနဲ့တွေ့ကြုံအောင်ဆိုနောက်အောင်ဆိုပြီးတော့ပေါ့လေစာပေနဲ့ညှိပြီးတော့ပေါ့လေဟောပြောတိုက်တွန်းနေပါတယ် As Sarah explained, when Buddha was alive, he has expounded the Dhamma. And that Dhamma explanation were uh, explained with uh, Mahakaruna. Buddha have enormous compassion for all the beings. So Buddha have suits to the, his disciple by saying that you all have listened to the Dhamma as when he was alive, and you all have uh, analytically understood those Dhamma and you all have abide to all those Dhamma. So that's why Buddha addressed to s i a n a n a by saying that he has, Buddha have laid down the Vinayami the principles or the discipline. And also the disciples have listened to the Dhamma as expounded by the Buddha. So they abide this Dhamma not only to themselves, then they have listened to it and they keep the Dhamma within oneself. So, as Buddha have expounded those, those words to his disciple by abiding Dhamma and Vinaya. Dhamma means all the teachings of the truth and Vinaya is the discipline or the principles. And as although Buddha have reached to his demise, as long as these Dhamma are alive, as long as these discipline and principles are alive, that is equivalent as Buddha is still alive. So uh, for the for the present time, currently, Sarah sees that there are many people who do not know much about what is Vinaya and Dhamma. They don't know the discipline or the principle. They don't know the Dhamma as well. Because they have no knowledge, then their conduct is also deteriorated. Because the deterioration of the conduct in oneself, then it is becoming the destruction of the world. So Sarah says the destruction of the world means it doesn't mean the earth's destruction. It means the inside of the human beings in us if it is destroyed, then it becomes as a destruction of the world. So these Dhamma to be known by all of us, then expounding from the great teachers as well from our late Mahasi Sayadaw and our present Sayadaw have been teaching us and encouraging us to abide to the Dhamma. ဘာဘောရှိလူသားတွေဟာ သူတို့ကိုးကွယ်တဲ့ယုံကြည်တဲ့အယူဝါဒဆိုတာရှိပါတယ်ချို့လည်းပဲဘာမှမကိုးကွယ်ပဲနဲ့လိုးလတ်လတ်ဒီတိုင်းလည်းရှိပါတယ်ဘယ်လိုပဲဖြစ်စေလူသားဟာလူသားပဲလူသားမှန်သမျှဟာဆိုလို့ရှိရင်အခြေခံလူသားကျင့်ဝင်ရှိရပါတယ်ဒေါသလိုလိုက်ပြီးတော့သူများညှင်းဆဲတာတပ်ဖြတ်တာ ဒီဟာကောင်းသလားမကောင်းဘူးလားအကျင့်ရုပ်သလားအကျင့်မြတ်သလားပြောလို့ရှိရင်ဘယ်သူမှကောင်းတယ်လို့ပြောဘူးအကျင့်ရုပ်လို့ဆိုရမှာပါပဲအဲဒီအကျင့်ရုပ်တွေကိုအကျင့်ရုပ်မှသိပြီးတော့အဲ့ဒါလို့တတ်မှုကိုမရှင်းမရှင်းလို့ယုံမောက်ပြီးတော့ပူရှိနေတဲ့တန်လုံးကိုကြရမှရွတ်လာအတိညာရှိရှိပြီးတော့ မတရားမှုကျူးလွန်ရမှာကိုပဲယွတ်နာယွန်းနာယွန်းနာယွန်းနာပေါ့လေအဲ့ဒီသဘောရှိရတယ်အဲ့ဒါလေးရှိထားလို့ရှိရင်ဘယ်တော့မှတတ်မှုမကျူးလွန်တော့ဘူးဒါကိုကိုကိုငဲ့တာကဘာလူချင်းကိုကြည်မပြည့်စည်အောင်ကိုကိုငဲ့ပြီးတော့အရှိအချောင်းနဲ့ရှောင်းလိုက်တာရှောင်းလိုက်တော့ကိုယ်မှလည်းပဲ ကိုမှုမြင့်မတ်မြင့်ပေါင်တော်ရိုက်မတော်ဘူးပြောကြခဲ့ကြတယ်လက်ခင်းတော်တယ်တန်ရှင်းတော်တယ်ရင်ကျေးတော်တယ်နှိမ့်ညံ့တော်တယ်နှစ်သက်စရာအမူအရာလေးတွေဒါလေးတွေရတော်တယ်ချက်ချင်းအကျိုးရတော်တယ်ကိုကိုကိုယ်ထိနိုင်မဟုတ်ဘူးထိနိုင်တာမဟုတ်ဘူးအသက်ခံရတဲ့ပုဂ္ဂိုလ်လည်းပဲဘာမှမထိခိုက်တော့ဘူးသူ့ကိုယ်လည်းပဲအလိုလိုဆောက်ရှောက်ရတာဖြစ်သွားတယ် တစ်ချက်ခုတ်နှစ်ချက်ပြတတ်မှုကိုကိုရည်လက်တရားရှိပြီးတော့အရှက်ကြောက်ရှိတာနဲ့ပဲအရှက်ကြောက်ကပ်ပြီးတော့ရှောင်လိုက်တာနဲ့ကိုယ်မှလည်းကိုမှုနှုတ်ကိုရှင်ကျဲပြီးတော့တစ်ဖက်သားပုဂ္ဂိုလ်ကိုလည်းပဲကိုယ်စိတ်ချင်းမဖြစ်ရအောင်ကာကွယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်ဘယ်လိုကောင်းလဲဒါဘလို့မှမကောင်းဘူးလို့ညင်းလို့မရဘူးလူဆိုတော့ကိုရည်လက်တရားရှိရတာ ဒေါသအလိုလိုက်ပြီးတော့သူများညှင်းဆက်တယ်တပ်ဖြတ်တယ်ဆိုတာကိုကိုယ်လည်းမခံနိုင်ဘူးကိုကိုယ်လည်းမခံနိုင်တဲ့လို့သူတစ်ပါးကိုသွားပြီးတော့ဇော်ကားတယ်ဆိုလို့ရှိရင်ဒါမမျှတာဘူးဒါဆိုကိုရစ္စာတရားရှိပြီးတော့သူတစ်ပါးကိုစာနာတဲ့သဘောနဲ့အဲ့ဒါကိုသူများကိုကာကွယ်ဆောက်ရှောက်အောင်သူများမထိခိုက်ရအောင် သူများမထိခိုက်အောင်ကာဝယ်ဆောက်ရှောက်ခြင်းဖြင့်တစ်ဖက်သားပုဂ္ဂိုလ်လည်းပဲကိုယ့်အတွက်နဲ့ဘာမှမထိခိုက်ကြဘူးကိုယ့်ကိုယ်ကိုလည်းပဲမွားရအောင်ထိပြီးတော့ဖြစ်သွားတယ်ဒါတမှုလေးတစ်ခုပဲခိုးမှုတို့ကာမတောင်းကြတာတို့လိန်တာတို့ဝိရစွာတောက်ချူတို့ရန်ကားတာတို့ဆိုတာဒါကြီးလည်းဒီတိုင်းပဲအတိညာရှိပြီးတော့ကိုယ့်ကိုယ်ကိုအရှိတ်ကြောင့်နဲ့ဒါတွေမကျွလွန်ရတာပါ ရှောင်လိုက်လို့ရှိရင်ကိုယ်မှလည်းပဲတန်ရှင်းပြီးတော့သူတို့ဘာလည်းပဲမထိခိုက်အောင်ကာဝယ်ဆောက်ရှောက်ပြီးသားဖြစ်ကိုကြီးစားတရားရှိတဲ့ပုဂ္ဂိုလ်ဟာကိုယ်ထိရလည်းပဲမကြိုက်တယ်လို့သူ့ထိလည်းကြိုက်မှာမဟုတ်ဘူးဆိုပြီးတော့သူတို့မထိခိုက်အောင်ကာဝယ်ဆောက်ရှောက်လိုက်တယ်ကျူးလွန်ခွင့်ကြုံလာတော့မှကာဝယ်ဆောက်ရှောက်လိုက်တယ်သူတို့ဘာလည်းပဲကိုယ်တွေ့တယ်ဘာမှမထိခိုက်တော့ကိုယ့်ကိုယ်ကိုလည်းမမရအောင်ထိမိတတ်ဖြစ်သွားတယ်ဘယ်လောက်ကောင်းသလဲ ဘာပေါ်မှာဒီလူကျင့်ကို၅ပါးတော်တော်များများပြည့်စုံတယ်ဆိုလို့ရှိရင်တော့ကမ္ဘာပြဿနာတွေရှိမှာမဟုတ်ဘူးအခုဗုဒ္ဓသာသနာဗုဒ္ဓဘာသာဝင်လို့ဆိုရတဲ့အတိုင်းဝန်းထဲမှာတော့မှအဲ့ဒါတွေကစိတ်သုံးသွားပြီလူမဆန္ဒတွေဖြစ်ကုန်ပါပြီတမအခု တရားတွေဘာတွေအထုတ်တယ်ဆိုတာလူဆန်းဆန်းလူပြီးလူပြီးတော့အောင်နေတဲ့နည်းလေးတွေပထမဆုံးသီလကျင့်ကစကျင့်ရတယ်လူလူစိတ်ထားတတ်အောင်လည်းပဲအခုလိုတန်ရှင်းတဲ့စိတ်ကလေးတွေအားကောင်းမွေးရပါတယ်အားကောင်းမွေးလို့လောဘဒေါသတွေဖြစ်တဲ့အခါသူများကိုတတ်ရှိဖြတ်ခြင်းတဲ့စိတ်သူများဖြစ်စီအပိုင်ရှိခြင်းတဲ့စိတ်စိတ်တောင်မှမရှိသလောက်ဖြစ်သွားမှာ တခါတရံပိုရမယ်လို့ပြေလွယ်ပြောက်လွယ်တယ်အရင်လိုတနှုတ်နှုတ်နဲ့မဟုတ်တော့ဘူးအဲတရားတွေအထုတ်လို့အသိဉာဏ်တွေဖြစ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီလောဘဒေါသမျိုးတွေပေါ့လေအမြစ်ကစပြီးတော့ပြတ်သွားမှာပါအနည်းဆုံးသတ္တဝါဖြစ်သွားပြီဆိုလို့ရှိရင်အောက်တန်းကျစေတတ်တဲ့စိတ်ထားတွေပေါ့လေတခါလည်းပြပြပြောက်သွားမှာအဲ့ဒါကို သီလသိက္ခာသမာဓိသိက္ခာပညာသိက္ခာလို့ခေါ်ပါတယ်အဲဒီသိက္ခာ၃ရပ်ထဲကအခုသီလသိက္ခာပြည့်စုံရင်ပဲကိုယ်အတွက်ကကိုဘုနဘုရီစင်ကြယ်ရင်ကျေးပြီးတော့တစ်ဖက်သောပုဂ္ဂိုလ်တွေကိုမစော်ကားမိအောင်ထိမ့်သိမ့်နိုင်တယ်ဆိုတဲ့စွမ်းရည်တတ္တိရနဲ့စွမ်းရည်တတ္တိဟုတ်အဲ့ဒါလူပိသသွားပါပြီ CRO is explaining that in this world there are different types of concept with different religion. So some people, they don't even have the religion and they just live like that with no religion at all and they claim as an atheist. So, but as we all are the human beings, we must abide to the human discipline or the human conduct, we must abide to it. So, for example, like it is killing. Then, killing, we all know that it is not good, it is evil. If we are knowing that evil as evil and not committing any kind of killing, then you are uh, having a good conduct as a human being. It is somewhat like um, a hot rod, hot iron rod. If that iron rod is very hot, then nobody wants to touch. In the same manner, if you are afraid to do any evil, or if you are disgusted with any kind of evil thing, then you don't commit any kind of evil morals. So there is no more of killing. Then by abstaining from the killing, you are abiding to the human uh, discipline. So if you are abiding to the human discipline, you become a good person. You are a pure person you become a civilized person and you become an adorable and cher cherishable person. So by observing even with that one precept, then how good it is. Not only it is good for yourself, but at the same time, you are making goodness for the others as well, because you don't commit any kind of evil deeds. So if you have the purity from body and speech, then not only it is good for yourself, but also you are observing goodnesses of the others as well. That means you are having a good consideration towards others as well. Because whatever you don't want to be happen to you, you are abiding to the laws, so you are considering towards the good, towards other people with consideration. So if you have good consideration, not only you yourself become a good person, but also you don't hurt to other people as well. In that way, you are protecting yourself from the evils as well for the others. So likewise to the other principles, like if you are not lying or if you are not stealing or taking intoxicants, then uh, if you refrain from it, you know that by committing so, it is such a shameful act. So by abiding, you become a, uh, you become you don't need to be ashamed of because you are abiding to the law of nature. And you don't need to be afraid to others because you are abiding to the law of the principles. So in that way, you are you have a consideration towards others uh, as you wish to be done to yourself. So Sarah says, if these laws, even these basic laws, are abided by the human beings, then in this world there will be no problem at all. But nowadays it is just the opposite to this nature. Because even in the Buddhist country, they don't even know the law of nature and also they are human beings they don't hesitate to commit any evils. So Sarah explained to us that we are taking up this Dhamma practice means not only we are observing the Sila or the good conduct, but we are training our mind to become a real good human being. To become a real good human being means we are controlling our defilements or the or, or the debts in our mind. So you, we can even assess to ourselves that even though there may be greed arise in you, you know that you are not so greedy like before. Even though you may have uh, anger, then it, it disappears instantly or within a short time. Not so like uh, you have been having anger the, all day long before you take up this Dhamma practice. So in that way, once you reach to the end of the first cessation of suffering. That means you are becoming a sotapanna or the stream winner. You have exterminated those evil things that can drawn you down to the suffering state. So if you have uh, exterminated all those defilements, means you are permanently and completely dispelled all those evil evil deeds in yourself. So now we are training Sila Samadhi and Pina training. Sila training means as we have observed the morality, now we are in the training of Sila. And by Samadhi is we are training with this mindfulness practice, we are making our mind to be controlled and disciplined. So if our mind is controlled and disciplined, what are we going to become? We will become a real human being. ဒီတော့လူတွေဟာသင်္ဘောကြောင့်တွေ့ပညာဆိုတာတော့တတိတတတတိအတတ်ပညာတွေတက်ရမှာပါပဲဘလောက်ပဲအထုအထိတ်ပညာကမြင့်နေပြီလောကီပညာမြင့်နေပြီမယ်လို့ငါးပါးသီလမလုပ်လို့ရှိရင်လူပြီးသားပါဘူးဘလောက်ပဲပြည်ရှိချမ်းသာပြီမယ်လို့ငါးပါးသီလမရှိလို့ရှိရင်လည်းလူပြီးသားပါဘူး လောက်ပဲကျမ်းမာရေးတွေကောင်းနေပြီမယ်လို့ငါးပါးသီလမပြည့်စုံလို့ရှိရဲ့အဲဒီကိုကျမ်းမာရေးဟာဘာမှအတိတ်ပဲမရှိတော့ပါဘူးဘလောက်ပဲအတိုင်းဝိုင်းကောင်းကောင်းငါးပါးသီလမှာမလုံဘူးဆိုလို့ရှိရင်အဲ့ဒီအတိုင်းဝိုင်းကောင်းတဲ့ဟာလည်းပဲလောကီအနေနဲ့တော့ဂုဏ်ရှိရှိမှာပေါ့ဒါပေမဲ့လို့ငါးပါးသီလမလုံတဲ့အတွက်အနှစ်သာရတော့သူ့မှာမဲ့သွားပါပြီ အဲ့ဒါတွေကိုလေးနဲ့နဲ့စဉ်းစားရမှာပဲဘုန်းကြီးတို့တွေတကယ်လူအနှစ်သာရပါလဲဆိုတာပေါ့လေအခြေခံကတော့ဘုန်းကြီးတို့ရှင်ရဆိုလို့ရှိရင်တမ်းမြစ်ထားတဲ့ဟာကိုရှောင်ရမယ်လူတွေဆိုလို့ရှိရင်အနည်းဆုံး၅ပါးစီကဒါလုံးရမယ်လူတွေဆိုအကုန်လုံးကဘာပေါင်းရှိလူတွေပေါ့လေအဲ့ဒါပဲအဲ့ဒီလောက်မှမပြည့်စုံဘူးအခြေခံလောက်မှမပြည့်စုံဘူးဆိုရင်လူတော့လူပဲ

then you are not a real human being. However rich you may be and however wealthy you may be, if you have lacked in these five basic precepts, then you are not a real human being. However your health is well and good, and however you, are, you have a high society, and if you do not observe you are lacking in these five precepts, you are not a real human beings. So that's why to become a real human beings, we have to think and consider it seriously how to observe these five precepts diligently. It, uh, just for the monks, as for the monks, they all have to abide to the principles and the discipline as laid down to the monks, as well to the lay people too. At least we must have observed, we must observe the five precepts diligently. So if we can observe these five precepts properly, then we become a real human being. So these are just the basic precepts for all the human beings on this world. We need to abide to these five precepts. So as the time is up, Sarah says for tonight's preaching it comes to an end, and Sarah will continue his preaching tomorrow night. soon.